ယောလအနာဂတိကျမ်းခန်းကြီး1အငယ်1မှ9ပေတွေလဤသားယောလတို့ရောက်လာသောသာဝရဖျားဤနှုတ်ကပတော်ဟုမူကားအသက်ကြီးသောသူတို့ကြားကြလော့ပြည်သူပြည်သားအပေါင်းတို့နားထောင်ကြလော့ဤသို့သောအမှုသည်တင်တို့လက်ထက်၌ဖြစ်ဖူးသလောဘိုးဘီတို့လက်ထက်၌ဖြစ်ဖူးသလောကိုသားတို့အားပြောကြလော့ သူတို့သည်သူတို့သားတို့အားပြောကြစေ။သူတို့သားတို့သည်လည်းဆက်နွယ်သောအခြားသူတို့အားပြောကြစေ။ဂါဇာကျိုင်းခြွင်းထားသောအရာကိုအရာဘကျိုင်းစား၏။အရာဘကျိုင်းခြွင်းထားသောအရာကိုယာလက်ကျိုင်းစား၏။ယာလက်ကျိုင်းခြွင်းထားသောအရာကိုခါသိလကျိုင်းစား၏။သေသောက်ကြူးတို့၊နိုး၍ငိုကြွေးကြလော့။စပျစ်ရည်ကိုသောက်ကြူးသောသူတို့ သင်တို့တောက်ရန်ချိုသောစပည့်ရည်ပြတ်သောကြောင့်ငိုကြွေးမိတမ်းကြလော့အကြောင်းမူကားအာကြီး၍မရေတွက်နိုင်အောင်များပြားသောအမျိုးသည်ငတ်ပြီပေါ်သို့တက်လာပြီထိုအမျိုးဤသွားသည်ရှင်သည်သွားကဲ့သို့၎င်းအန်သွားသည်လည်းရှင်သည်မှအန်သွားကဲ့သို့၎င်းဖြစ်၏ငါစပြည့်နွယ်ပင်ကိုဖြစ်စီ၍ငါတင်မောတဖန်းပင်ကို ကျိုးပဲ့စေပြီတုတ်တင်ပယ်ရှင်း၍ပြစ်လိုက်လေပြီ အခက်လက်တို့သည်ဖြူကြ၏အငယ်ရှိမှဆနှစ်အသက်ငယ်စဉ်လက်ထက်သောခင်မွန်းအတွက်ရှော်တီအဝတ်ကိုဝတ်တော်သူတို့သမီးကဲ့သို့ငိုကြွေးမြည်တမ်းလော့ဘောဇင်ပူဇော်တကာနှင့်တွန်းလောင်းရာပူဇော်တကာသည်သာဝရဖျား၏အိမ်တော်၌ပြတ်၏သာဝရဖျား၏အမှုတော်ဆောင်ယေပရောဟိတ်တို့သည်ငိုကြွေးမြည်တမ်းကြ၏လေသည်ပြတ်၏ မြေသည်ညှိုးငယ်၏စပားလည်းပြက်၏ချိုသောစပြည့်ရေကုန်ပြီစီလဲရော့ပြီလေလုတ်သောသူတို့လေ၌ရိပ်ရသောအတီးနှံပြက်သောကြောင့်ဂျုံစပားနှင့်မူရောစပားအတွက်ရှက်ကြောက်ခြင်းရှိကြလော့ဥယင်ကို ပြုစုသောသူတို့မြည်တမ်းကြလော့စပြည့်နွယ်ပင်သည်ညှိုးနွမ်း၏တင်ဘောတဖန်ပင်လဲတွေ့ချောက်၏တလဲပင်စွန်ပလွန်ပင်ရှောက်ချိုပင်မှဆ၍ တောတစ်ပင်ရှိသမျှတို့သည်ညှိုးနွမ်းကြ၏အကယ်စင်စစ် လူသားတို့၌ဝမ်းမြောက်စရာအကြောင်းသည်တွေ့ချောက်၏အငယ်73မှ20အိုယေဘရဟိတုရှောတီအဝတ်ကိုဝတ်၍ငိုကြွေးကြလော့ယေပလင်တော်အမှုဆောင်တို့မြည်တမ်းကြလော့ငါ၏ဖျားသခင်အမှုတော်ဆောင်တို့လာကြရှောတီအဝတ်ကိုဝတ်လျက်တညလုံးအိတ်ကြလော့အကြောင်းမူကား ဘောဇဉ်ပူဇော်တကာတွန်းလောင်းရာပူဇော်တကာကိုတင်တို့ဘုရားသခင်၏အိမ်တော်၌မဆက်ကပ်ဘဲနေကြပါပြီတကားအစာရှောင်ရသောအချိန်ကိုခံထားကြလော့ချိုးချံစွာကျင့်ရသောအချိန်ကိုကြင်ညာကြလော့အသက်ကြီးသူမှစ၍ပြည်သူပြည်သားအပေါင်းတို့ကိုတင်တို့ဘုရားသခင်သာရဘုရား၏အိမ်တော်၌စီဝေး၍သာရဘုရားအားဟစ်ကြော်ကြလော့ထိုနေ့ရဲ့ကြောင့်အမင်္ဂလာရှိ၏ ဒါဝရဖျား၏နေ့ရက်နီးပြီအနန္တတကုရှင် ဖြစ်စည်းခြင်းဘေးကဲ့သို့ရောက်လာလိမ့်မည်ငါတို့စားစရာသည်ငါတို့မျက်မှောက်၌ပြတ်တည်မဟုတ်လောငါတို့ဖျားသခင်အိမ်တော်၌ဝမ်းမြောက်ရွှင်လန်းခြင်းအကြောင်းလဲပြတ်တည်မဟုတ်လောမျိုးစေတို့သည်မြေဆိုင်အောက်မှပုတ်ကြ၏စပားပြတ်သောကြောင့်စပကြီတို့သည်ပြက်ကြ၏ဗန္တာတိတ်တို့သည်ပြိုကြ၏တရိษံတို့သည်အလွန်မြည်တမ်းကြ၏ နွားစုတို့သည် ကျက်စားရာအရမရှိသောကြောင့်ပင်ပန်းကြ၏တိုးစုတို့သည်လည်းတည်ကြ၏အိုထာဝရဘုရားကိုတော်ကိုအကျွန်ုပ်ဟစ်ကြော်ပါ၏တော၌ကျက်စားရာအရတို့ကိုမိရှို့ပါပြီတောတစ်ပင်ရှိသည်များတို့ကိုမိလျံလောင်ပါပြီတောသားရဲတို့သည်လည်းကိုတော်ကိုဟစ်ကြော်ကြပါ၏မြည်ရီခန်းချောက်ပါပြီတော၌ကျက်စားရာအရတို့ကိုလည်းမိလောင်ပါပြီ